ခန်းကြီး21အငယ်1မှ9တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားယေရုရှလင်မြို့ကိုမျက်နှာပြုလျက်တန်ရှင်းသောအယက်ဌာနတို့တစ်ဖက်၌မွဲ့ဆို၍ဤဒေလပြည်တစ်ဖက်၌ဟောပြောလောအရှင်သာရဖျား၏အမိန်တော်ကိုဤဒေလပြည်အားဆင့်ဆိုရမည်မှငါသည်တင့်ကိုရံပက်ပြုလျက်ငါဓာကိုဓာအိမ်မှထုတ်၍ တင်၌တရားသောသူ မတရားသောသူတို့ကိုပယ်ဖြတ်မည်ထိုတို့တင်၌တရားသောသူမတရားသောသူတို့ကိုပယ်ဖြတ်เสียအကြောင်းရှိသောကြောင့်ငါဓာသည်တောင်ဘက်မှသည်မြောက်ဘက်သို့တိုင်အောင်ခတ်သိမ်းသောတရဝါတို့ကိုရံဘက်ပြု၍မိမိအိမ်မှ ထွက်ရလိမ့်မည်ငါသာရဖျားသည်ငါဓာကို သူ့အိမ်မှ ထုတ်ကြောင်းကိုတရဝါအပေါင်းတို့သိရကြလိမ့်မည် ထိုထားသည်နောက်တဖန်အိမ်သို့မပြန်ရတို့ဖြစ်၍အချင်းလူသားညီးတွားတန်ကိုပြုလော့ခါကျိုးလျက်နှလုံးကြေခွဲလျက်သူတို့ရှေ့မှညီးတွားတန်ကိုပြုလော့သူတို့ကလည်းအပေကြောင့်ညီးတွားသည်ဟုတင့်ကိုမေးသောအခါတင်ကငါသည်တည်င်းစကားကြောင့်ညီးတွား၏အမှုနီးပြီး လူအပေါင်းတို့သည်ကြောက်အားကြီး၍လက်အားလျှော့ကြလိမ့်မည်စိတ်ပြည့် ဒူးသည်လည်းအရေဖြစ်လိမ့်မည်အမှုလာ၍ရောက်မည်အကြောင်းကို အရှင်သာရဘုရားဗျာဒိတ်ပေးတော်မူကြောင်းကို ပြန်ပြောလို့ဟု မိန်တော်မူ၏အငယ်ရှိမှ19တပန်သာရဘုရား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားပရောဖက်ပြု၍အရှင်သာရဘုရား၏အမိန်တော်ကိုဆင့်ဆိုရမည်မှာဓာတော်ကိုထက်စွာ တွေးလေပြီပြောင်လက်စွာပုတ်လေပြီ ထက်၍အထူးသဖြင့်လှုပ်ကြံစေခြင်းဟံသွေးလေပြီပြောင်၍အယောင်တောက်စေခြင်းဟံလည်းပုတ်လေပြီငါသားဤရာဇလှန်တန်ကြောင့်ရွှင်လန်းခြင်းကိုပြုရမည်လောထိုသားသည်တက်သားရှိသမျှကို မထီမဲ့မြင် ပြုတတ်၏သုံးเสียဖို့ပုတ်စေခြင်းဟံအထားပြီလှုပ်ကြံသောသူ၌အချင်းဟံထက်စွာလဲတွေးလေပြီပြောင်လက်စွာပုတ်လေပြီအချင်းလူသား ငိုကြွေးအော်ဟစ်လောအကြောင်းမူကားငါဤလူတို့၌ရောက်လိမ့်မည်ဤဒေလမင်းသားအပေါင်းတို့၌လည်းရောက်လိမ့်မည်သူတို့နှင့်တကွငါဤလူတို့ကိုဓာ၌အပ်လေ၏ထိုကြောင့်တင်ဤပေါင်ကိုရိုက်လောစုံစမ်းခြင်း အမှုဖြစ်၏ဓာတော်သည်လန်ဒန်ကိုမယိုမသေးပြုလျင်အဘယ်သို့နည်းလန်ဒန်ဆုံးလိမ့်မည်ဟု အရှင်သာရဘုရားမိန့်တော်မူ၏တို့ဖြစ်၍အချင်းလူသား ပရောဖက်ပြု၍လက်ခုပ်တီးလော့ဓာတော်သည်နှခေါက်သုံးခေါက်ရောက်ရ၏သူရဲ့ဓာအာချီသောသူရဲ့ဓာဖြစ်၏သူတို့ကိုဝန်းရံသောဓာဖြစ်၏သူတို့စိတ်ပြည့်၍အထူးသဖြင့်ဆုံးရှုံးစေခြင်းဟာဓာဘေးကိုမြို့တကားရှိသည်များတို့၌ငါရောက်စေပြီဓာပြောင်လျက်ရှိ၏လောက်ကြံเสียဖို့ပွတ်ထားလျက်ရှိ၏စုဝေးလောလက်ရဘက်သို့ခုတ်လောပြင်ဥလော လက်ဝဲဘက်အစရှိသောတင်ဤအသွမ်းမျက်နှာပြုသည်မြဘက်သို့ခုတ်လောငါသည်လည်းလက်ချင်းရ၍ငါဒေါသအရှိန်ကိုငြိမ့်စေမည်ထိုသို့ငါသာရဖျားမိန်တော်မူပြီအငယ်၁၈မှ29တပန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီသို့ရောက်လာ၍အချင်းလူသားဘာဘူးလုံရှင်မြင်းဤဓာန်သွားရန်လမ်းနှလန်းကိုမှတ်သားလောလမ်းနှလန်းတို့သည် ပြည်တပြည်တဲကထွက်ရမည်မြို့သို့သွားသောလမ်းခွ၌အရက်တစ်ခုကိုရွေးလော့အမုံပြည်၌ရဘတ်မြို့သို့၎င်းယူဒာပြည်၌ခိုင်ခံသောယေရုရှလင်မြို့သို့၎င်းဓာရောက်ရာလမ်းကိုမှတ်သားလော့ဘာဘူးလုံရှင်မင်းသည်ဘေဒင်တွေ့ချင်းဟာလမ်းနှစ်လမ်းဆုံမိရာလမ်းကွက်၌ရက်၏မြားတို့ကိုရောနှော၏တေရရုတ်ထုတို့ကိုမေးမြန်း၏အသေးကိုကြည့်ရှု၏ဝက်ခွတိုင်၌ တုံးတို့ကိုဆွဲထားစေခြင်းဟံ၎င်းလုံကြံခြင်းအမှုကိုမှားထားစေခြင်းဟံ၎င်းကြွေးကြော်အော်ဟစ်စေခြင်းဟံ၎င်းမြို့တကားတစ်ဖက်တစ်ချက်ဝက်ခွတိုင်၌တုံးတို့ကိုဆွဲထားစေခြင်းဟံ၎င်းမြေယိုးကို ဖို့စေခြင်းဟံ၎င်းရဲတိုက်ကိုဆောက်စေခြင်းဟံ၎င်းလက်ရဘက်၌ယေရုရှလင်မြို့ဖို့ဘေဒင်တွေ့၍နေရာကြ၏တို့ရတွင် ရှင်ဘီရင်ထံ၌တစ္ဆာခံသောသူတို့သည် ထိုဘေဒင်တွက်ခြင်းကို အချီးနီးသောဘေဒင်တွက်ခြင်းကဲ့သို့မှတ်ကြလိမ့်မည်ရှင်မင်းမူကားသူတို့ကို ဖမ်းမိလိုသောငါသူတို့ပြမှားသော အပြစ်ကို အောင်းမေ့လိမ့်မည်တို့ဖြစ်၍အရှင်သာရဖျားမိန်တော်မူသည်ကားတင်တို့ပြုလေသမျှတို့၌အပြစ်ထင်ရှားသည့်တိုင်အောင်တင်တို့သည်မိမိတို့ဒုစရိုက်အပြစ်ကို သူတပန်းအောင်းမေ့စေ၍မိမိတို့လွန်ကျူးခြင်းအမှုများကိုဖော်ပြလျက် မိမိတို့ကိုသူတပါးအောက်မေ့စေသောကြောင့်၊ထိုရှင်ဘုရင်လက်သို့ရောက်ရကြလိမ့်မည်။အချင်းဆိုးယုတ်သောအဓမ္မဣသရေလမင်းသား၊အဓမ္မအမှုကြောင့်ဆုံးရှုံးရသောကာလရောက်သောအခါ၊သင်၏အချိန်ကာလသည်ရောက်လိမ့်မည်။ဦးရစ်တော်ကိုပယ်၍ရာဇသရဖူကိုချွတ်လော့။နောက်တဖန်မရှိရ။နိမ့်သောသူကိုချီးမြှောက်ရမည်။မြင့်သောသူကိုနှိမ့်ချရမည် နိုင်ငံကို ဆုံးစေခြင်းဟံ၎င်းအစိုးပိုင်သော သူမရောက်မီတိုင်အောင်၎င်းငါမှောက်လံမည်မှောက်လံမည်မှောက်လံမည်အစိုးပိုင်သော သူ၌ငါအပ်မည်ဟုအရှင်သာရဘုရားမိန့်တော်မူ၏အငယ်28မှ32အချင်းလူသားအရှင်သာရဘုရားသည်အာမုံအမျိုးသားတို့ကို၎င်းသူတို့ကဲ့ရဲ့ခြင်းကို၎င်းရည်မှတ်၍မိန့်တော်မူသောစကားကို ပရောဖက်ပြု၍ဆင့်ဆိုရမည်မှာအာရမအမှုကြောင့်ဆုံးရှုံးရသောကာလရောက်၍အပြစ်ဒဏ်ခံရသောအခါအသေးသက်ချင်းကိုခံရသောအာရမလူတို့၏လေပင်ပေါ်မှာတင့်ကိုနေရာကျစေခြင်းဟာတင့်အဖို့အချီးနှီးသောအရာကိုကြည့်မြင်၍မှုသာစကားကိုဟောပြောစဉ်တွင်ဒါတော်သည်လောက်ကြံဖို့ရာထုတ်လျက်ရှိ၏ဖြစ်စည်းဖို့ရာအယောင်တောက်သည့်တိုင်အောင် ပြောင်စွာပွတ်လေပြီ။တင့်ဓာကိုအိမ်သို့ပြန်စေလော့။တင့်ကိုငါဖန်ဆင်းသောအရာမွေးဖွားရာဌာန၌တင့်ကိုငါစီရင်မည်။တင့်အပေါ်သို့ငါအမျက်ကိုငါသွန်းလောင်းမည်။ငါဒေါသမီဖြင့်တင့်ကိုမှုတ်မည်။ကြမ်းတမ်းသောသဘောရှိ၍ဖြစ်စည်းတတ်သောလူတို့လက်သို့အံ့မည်။တင်းသည်မိမွေးဖို့ထင်းဖြစ်ရလိမ့်မည်။တင့်အသွေးသည်ပြီးအလယ်၌ရှိရလိမ့်မည်။ နောက်တဖန်အဘယ်သူမျှမအောက်မေ့ရဟုငါထာဝရဘုရားမိန့်တော်မူ၏။